သင်္นานစတော့ဒီနေ့2020ခုနှစ်အောက်တိုဘာ၄ရက်ပေါ့တနင်္ဂနွေနေ့ညနေ9နာရီထေရဝါဒဓမ္မကမ္မထလမ်းစဉ်ပိုင်း51မေတ္တာဘာဝနာ10မေတ္တာသုံးမေတ္တာပုံဤဘုန်းကြီးတို့ဒီလိုခေါင်းစည်းလေးပေးထားပါတယ် မေတ္တာသုံးမေတ္တာဘုန်းကြီးမနေ့ကတော့ဘုန်းကြီးတို့ဝိသုဒ္ဓိမေတ္တာမေတ္တာဘုန်းကြီးဒါပြောခဲ့တာပေါ့နော်မေတ္တာတို့မေတ္တာဘုန်းကြီးမပြောခင်ကိုရှင်မနေ့ဒီနေ့နောက်ဆုံးဟိုဝိသုဒ္ဓိမေတ္တာမေတ္တာဘုန်းကြီးဆိုတဲ့နှုတ်လေးတင်ပေးစမ်းတင်ပါဗျာအဲဒီကပြန် review review လုပ်ပေးမယ်နော်ပြန်ပြီးတော့ပြောပေးမယ်တချို့မှတ်စုမပါတဲ့ခါကျတော့အမှတ်ရခက်ပုံရပါတယ် ဒါကြောင့်ဘုန်းကြီးအဲ့ဒါနည်းနည်းပြန်ပြောပါမေတ္တာပို့တဲ့ဤတွေကိုပါဠိစာပေမှာ၄မျိုးဘုန်းကြီးတို့တွေ့ရပါတယ်နံပါတ်1ကတော့ဝိသုဒ္ဓိမေတ္တာမေတ္တာပုံနည်းနောက်မေတ္တာသုတ်မေတ္တာပုံနည်းခန္ဓာသုတ်မေတ္တာပုံနည်း928ပရိသမီတာမကပါဠိတော်မှာလာတဲ့မေတ္တာပုံနည်းဆို၄မျိုးရှိပါတယ်ဝိသုဒ္ဓိမေတ္တာမေတ္တာပုံနည်းကိုဘုန်းကြီးပြောခဲ့ပါတယ်ဝိသုဒ္ဓိမေတ္တာမေတ္တာပုံနည်းကတော့ဇံရအောင် ပွားများအထောက်တဲ့နေပါပဲ။ဒါကြောင့်သူကတော့စနစ်တကျဘယ်လိုပို့ရမလဲဘယ်လိုပို့ရမလဲဆိုပြီးတော့အစီအစဉ်တကျမိတ်သွားပါတယ်။ဝိသုရိမက်လာမေတ္တာမုန်ကြီးကြတော့ပါလဲဆိုတော့စာဆုံးမပွားတဲ့ပုဂ္ဂိုလ်တွေဒါမျိုးတွေစာပြောတယ်။စာအုပ်ဆုံးမပွားတဲ့မုန်းတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်မချစ်မမုန်းတဲ့ပုဂ္ဂိုလ်လွန်ချစ်ခင်မြန်လို့တဲ့ပုဂ္ဂိုလ်ဒါတွေစာမပွားပါနဲ့။နော်သီးသန့်မပုတ်တဲ့ပုဂ္ဂိုလ် နော်အများကြီးနဲ့ရောပြီးပို့ကောင်းတယ်တပားတဲ့တူတဲ့ကိုတိတမပို့တဲ့ပုဂ္ဂိုလ်လိမ္မတူတဲ့ပုဂ္ဂိုလ်မြို့သားမြို့သမီးတယောက်တည်းမြို့သမီးကမြို့သားတယောက်တည်းမပို့ရဘူးကွယ်လွန်သွားတဲ့ပုဂ္ဂိုလ်တည်သွားတဲ့ပုဂ္ဂိုလ်ဒါမျိုးတွေလည်းမပို့ရဘူးကွယ်လွန်သွားတဲ့ပုဂ္ဂိုလ်များတော့ဘုန်းကြီးတို့ဆူတောင်းအမြပေးဝေအမြပေးဝေတာပဲကြတော့ဆူတောင်းလို့လည်းမရဘူးပေါ့နော် အဲဒီမှာဆူတောင်းမြပေးဝေတဲ့ခါမှာဆူတောင်းတာတဲ့ဆူတောင်းတော့ကိုယ့်ကိုဆူတောင်းတာပေါ့ဗျာအမြပေးဝေတဲ့ပိုင်မှာကုသိုလ်ကောင်းမှုပြုလို့မြပေးဝေရတော့အကုန်လုံးတော့ခြုံငုံပြီးတော့ပုတ်လို့ရပါတယ်တူတယောက်တည်းမပုတ်နဲ့ဗျအဲ့မှာဗာသူကတော့မေတ္တာစိတ်ဖြစ်အောင်ကိုယ်ရင်းစာစိတ်ဖြစ်အောင်ကိုယ့်အကိုရင်စဖို့ခိုင်းတာနော် ကိုယ်ခန္ဓာကိုယ်အာယုံပြုပေါ့တရားထိုင်နေရင် ဘောထောင်းတော်မှာမအောက်ခွေခွေပါမတ္တရနေမတ္တရတဲ့ပုံအာယုံယူပေါ့ဒါကိုဘုန်းကြီးတို့ကဆိုလို့လွယ်အောင်ယုံနာနှစ်ဖြာငါခန္ဓာချမ်းသာကိုစိတ်မြဲပါစေဒီလိုပဲဟိုကဒါကိုဝိသုဒ္ဓိဘကညွန်တာတော့ဟိုဒီကိုရင်းသာစိတ်တွေမဖြစ်မချင်းဖမ်းမှထပ်တာပုံနေရမှာငါချမ်းသာတာနေတတ္တဝါတွေငါလိုချမ်းသာရညပါပဲငါအသက်ရှင်နေခြင်းတတ္တဝါတွေလည်းငါလိုပဲအသက်ရှင်နေကြမှာဒီစိတ်လေးတွေဖြစ်လာပြီဆိုမှမေတ္တာဆက်ဖို့ နော်မေတ္တာစိတ်ဖြစ်လာတယ်ကိုယ်စားစိတ်ဖြစ်လာအဲ့ကြောင့်မှတခြားပုဂ္ဂိုလ်ပုတ်ခိုင်းတယ်။ဟောကတရားကျင့်မှာယောဂီမှာယောဂီကကိုယ်ကြည်ချင်းရပလက်ယောနော်။ရာကောက်ယောဖြစ်။ရပလက်ယောဂကျင့်စဉ်။တရားကျင့်မှာယောဂီမှာတွေ့လားကိုကြီးအမယောဂီမှာရပလက်ယောဂီနော်။တရားကျင့်မှာယောဂီမှာချမ်းသာကိုယ်စိတ်မြဲပါစေ။ယောဂီကရပလက်ယောနဲ့ကိုယ့်ကိုပြင်ထားမယ်။အဲ့ဒီ ဘုန်းကြီးတို့ကဒီကိုရင်းစာစိတ်တွေပို့ပို့ပြီးတော့အားကောင်းလာအောင်ဘုန်းကြီးမနေ့ကပြောခဲ့တယ်ယောဂီချင်းချင်းပုတ်ကိုင်းတယ်အဲ့မှာသူကလိန်မတူတဲ့ပုဂ္ဂိုလ်မပို့ရဘူးဆိုလိန်တူချင်းချင်းပို့လို့ရတယ်နော်မြို့သားမြို့မြို့သားမြို့သားယောဂီချင်းချင်းမြို့သမီးအမြို့သမီးချင်းချင်းတခါမေတ္တာဓမ္မဖြစ်မှာဆိုလွန်နှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်တန်ရောစဉ်ရှိတဲ့ပုဂ္ဂိုလ်ဆွေမျိုးသားချင်းတော်တဲ့ပုဂ္ဂိုလ်ပေါ့ဗျာအဲ့ဒီလိုပုဂ္ဂိုလ်မျိုးကြရင်လည်း ကိုကပုတ်လို့မရဘူးတာဖသုံးဖို့ညီတာမိသုံးဖို့ညီအကိုဒါမျိုးတော်ဆက်ခဲ့ရင်ညီမဒါမျိုးတော်ဆက်ခဲ့ရင်တော့ဒီမျိုးသမီးချင်းချင်းကြော်သူကြော်ထားခဲ့ပေါ့ဉာဏ်တဲ့ပုဂ္ဂိုလ်တွေဆက်ပွားပေါ့တရားကျင့်တဲ့ယောဂီတွေချင်းချင်းမျိုးသမီးအမျိုးသမီးချင်းတူချင်းတူချင်းသူ့မှာလေးစားစရာဆိုပါလေဆိုတရားကျင့်နေတဲ့ပုဂ္ဂိုလ်အဲ့ဒါလေးအာရုံပြုပါ ဆွေမျိုးမတော်သောလိန်တူလေးစားစရာပုဂ္ဂိုလ်ကိုပုဂ္ဂိုလ်ကလည်းကိုရှင်လာကကံငယ်ကလတ်တကြနေတယ်ဟွန်းကျောင်းကမစီစဲလိုက်အောင်အများကြီးမှဟွန်းအဲဒီမှာလည်းလတ်တကြဟောယောဂီကရပ်ပလဲယောဂီနော်တရားကျင့်မှာယောဂီမှာအဲ့ဒါရပ်ပလဲယောဂီဟွန်းအဲ့လိုမှတ်တော့ချမ်းသာကအဲ့ဒီတော့အမျိုးသားကအမျိုးသားချင်းချင်းအာယုံပြုဆွေမျိုးတော်တဲ့ပုဂ္ဂိုလ်ဖယ်ထားပေါ့ သူ့ကိုဘာပဲပြုပြောလေးစားစရာခုံရှိလဲတရားကျင့်တော့ပြီးမှအဲ့ဒီယောဂီတွေအကုန်လုံးကုန်သွားပြီဆိုဘုန်းကြီးတော့ဘာခိုင်းလဲဆိုကိုယ့်ရဲ့ဆရာပေါ့ဆရာလေးကြကျေးဇူးများတယ်ပေါ့ခုံတော်အနန္တာပေါ့နော်အနန္တာတဲ့နာအေကတောင်းအောက်ကတိတိကတောင်းခုံတော်အနန္တာအနန္တာနော်အဘောကနငယ်အောက်ကထထိနုဖြစ်တယ်ခုံတော်အနန္တာမြတ်ဆရာချမ်းသာကိုယ်စိတ်မြဲပါစေအောက်ကတောင်းဘူးနော် ဆရာသမားတွေကြတော့ဘုန်းကြီးတို့တဦးချင်းပို့ရပါတယ်။ဘာဖြစ်လို့လဲဆိုကိုယ့်ကိုကျေးဇူးများတဲ့အတွက်ကိုဒီသက်ဒီရွယ်ရောက်လာအောင်သူကဆောက်ရှောက်ပေးထားတဲ့အတွက်ခုဆရာသမားတွေဆိုရင်တဦးချင်းမေတ္တာပို့တဦးချင်းထားမေတ္တာပို့အဲ့ဒီတည်းမှာဘယ်ဆရာသမားကိုမေတ္တာပို့ကိုမေတ္တာပို့ပြီးတော့ကြည်လင်မှုငြိမ်းချမ်းမှုဖြစ်တယ်လဲပို့ပြီးတော့ဝန္တာရဖြစ်တယ်လဲဒါလေးမှတ်ထားမယ်။တမာရီဖြစ်ကြောင်းနမိတ်ခေါ် အဲ့ဒီကနေပြီးဆက်တိုက်ပို့မယ်မိဘနှစ်ပြမိဘနှစ်ပါလုံးချင်းတယောက်ချင်းပို့မယ်မရှိရင်တော့ကြော်တာမရှိရင်မိဘလိုလေးစားတဲ့အကိုကြီးတွေမကြီးတွေပို့နိုင်ပါတယ်အဲ့ဒီမှာဘယ်လိုဖြစ်တာလဲဆိုဘုရုဇဉ်တဘာဝဆရာသမားတွေတုန်းကတော့ဒီမေတ္တာတတ်တွေဖြစ်တယ်မိဘတွေပို့တဲ့အခါမျိုးမေတ္တာတတ်မဖြစ်ဘူးမေတ္တာတတ်ကစေအေးချမ်းမှုပါညာပြုတ်ကျသွားပြီဆိုဖြစ်ဆရာခုနကကိုယ်ဆရာကို အာယုပြုပြီးမေတ္တာထပ်ဖို့မယ်မေတ္တာပွားမယ် ။အော်မေတ္တာစိတ်တွေဖြစ်လာပြီဆိုမိဘနှစ်ပါးတစ်ပါးချင်းပို့တဝူချင်းပို့မယ်တစ်ပါးချင်းပို့မယ်။အဲ့ရနေဆက်ပို့မယ်ဆွေမျိုးရင်းချဆွေမျိုးသားတွေကသားချင်းတွေအများကြီးရှိတယ်။အရေးကြီးတဲ့ပုံကိုဆိုရင်တော့တဝူချင်းပို့ဖို့ဗျ။အရေးမကြီးဘူးဆိုဆွေမျိုးသားချင်းတွေအကုန်လုံးပေါင်းဖို့။အဲ့လိုပုံရင်းနဲ့ခုနလိုမေတ္တာတတ်တွေကပျောက်သွားပြီဆိုကိုတမာရီဖြစ်လွယ်တဲ့ဆရာသမားကိုပြန်အာရုံပြုပြီးပို့အဲ့လိုပို့ရ နောက်မိတ်ဆွေတို့ဟာအလုံးမှာချမ်းသာကိုယ်စီမိတ်ဆွေတငယ်ချင်းတွေအများကြီးပဲကိုယ်ကျေးဇူးရှိတဲ့မိတ်ဆွေတငယ်ချင်းဆိုရင်တော့တူချင်းပို့ဖို့ပြကျန်တာတော့ပေါင်းဖို့မချစ်မမုန်းမှာပုဂ္ဂိုလ်မှာချမ်းသာမိတ်ဆွေတငယ်ချင်းပြီးတော့မချစ်မမုန်းတဲ့ပုဂ္ဂိုလ်ချစ်တာလည်းမဟုတ်မုန်းတာလည်းမဟုတ်ဆိုတာကိုမသိတဲ့ပုဂ္ဂိုလ်ကိုမရင်းနှီးတဲ့ပုဂ္ဂိုလ်ကိုမမြင်ဘူးတဲ့ပုဂ္ဂိုလ်များသွားပြီအဲ့လိုဖြစ်တော့ပါအဲ့လိုပုဂ္ဂိုလ်မျိုးမှန်ဆအာယုံပြုပေါ့အဲ့လိုပုံရင်းနဲ့မေတ္တာကပျောက်သွားပြန်ပြီဆိုခုနက ကိုလေးစားတဲ့ကြင်ညိုလို့ရတဲ့ဆရာတော်ကိုပြန်ပို့မေတ္တာတတ်ယူတခါမုံတဲ့ပုံကိုယ်တွေမုံစိမုံတဲ့ဝင်ပုံကိုယ်ဆိုတာကကိုယ်အမြင်ကတ်တဲ့ပုံကိုတွေ့တာနဲ့ကြားတာနဲ့အမြင်ကတ်တယ်အဲ့ဒါမုံစိကိုနှစ်ပုံအဲ့လိုပုံကိုပို့ပါအဲ့တော့ပို့ရင်းတော့ဒီကမေတ္တာစေပြောက်သွားဆရာသမားပြန်ပို့မေတ္တာတိုက်ပြန်ယူအဲ့လိုပါယံတတ္တုပြုဟာအိမ်မှာတချောင်းငင်ကြာနေတယ်ယံတတ္တုပြုဟာယံသူနဲ့တတ္တုဆိုတာယံသူပဲ နော်ကိုယ့်ရဲ့ရန်သူပုဂ္ဂိုလ်ရန်တတ္တုပြုပါတတ္တုတစ်ချောင်းကလေးထက်ရန်တတ္တုပြုပါပုဂ္ဂိုလ်မှာ ချမ်းသာကိုယ်စိတ်မြဲပါစေနော်ကိုရန်ကိုနဲ့နှုတ်နဲ့စိတ်နဲ့အမြဲတမ်းဒုက္ခပေးနေဖို့ရန်သူပေါ့ဗျာဒီရန်သူပုဂ္ဂိုလ်လည်းမေတ္တာပို့ပါဘုန်းတဲ့ပုဂ္ဂိုလ်ရန်သူကဒီလိုခွဲထားလို့မရခြံထားလို့မရအကုန်ပို့ပါမေတ္တာစေပျောက်သွားပြီဆိုဆရာသမားပြန်အာယုံပြုဖို့မေတ္တာစေဖြစ်လာပြီဆိုဘုန်းတဲ့ပုဂ္ဂိုလ်ပုတ် ကပြောက်သွားပြန်ပြီဆရာသမားပြန်ဖို့မေတ္တာစိတ်လေးဖြစ်လာရန်သူပုဂ္ဂိုလ်ပို့အဲ့လိုပို့ပါအဲ့ရနေတွေးပြင်းနဲ့ကိုယ်ရင်တွေမှာရှိတဲ့တ attva တွေကိုเจ้าကြောင်းဆိုဘုန်းကြီးတို့เจ้าတွေမှာရှိတဲ့တ attva တွေဒီဣရိယာတဝိုင်းမှာရှိတဲ့တ attva တွေပြီးတော့ဒီမျိုးတွေမှာရှိတဲ့တ attva တွေနော်အောက်ဆက်ကြည့်မယ်နော်ဟုတ်ကဲ့အပေါ်တင်လိုက်ကြည့်ဒီမျိုးတွေမှာရှိတဲ့တ attva တွေပြီးတဲ့အခါကျတော့အဲ ဒီနိုင်ငံတွင်းမှာပေါ့နော်ကိုယ်နိုင်ငံတွင်းမှာထိုးနိုင်ငံတွင်းရှေ့တ attva ပြီးတော့ကဘာတွင်းမှာနော်စัจ java လာတွင်းမှာဒီကဘာတွင်းမှာဒုစัจ java လာတွင်းမှာဒီမှာစัจ java လာတွင်းမှာတခုကြနေတယ်နော်ဒုကဘာတွင်းမှာပြီးတော့ဒုစัจ java လာတွင်းမှာအဲ့တခုကြနေပါစေအဲ့တော့ကဘာတွေစัจ java လာဆိုတာတော့အမျိုးမျိုးခွဲကြတယ်ပေါ့နော်ဂျိုကြီးကိုလုံးကိုဒီလောကသားတွေအနေနဲ့စัจ java လာတခုသတ်မှတ်တယ်ဘုန်းကြီးတို့ကတော့ 32ပုံကိုဆက်ကြောင်လားတခုလို့သတ်မှတ်တယ်အဲ32ပုံမှာအစာအာရုံပြုသုံးဖို့ဒီခေတ်ကလေးတွေနဲ့ဆိုရင်တော့ကြိုးကြီးကိုလုံးအာရုံပြုပြီးမေတ္တာပို့ကြိုးများစွာတော့ဆက်ကြောင်လားများစွာပေါ့နော်အဲအနန္တဆက်ကြောင်လားဟောအဲ့နာအောက်ကအဒိုးဆက်ကြောင်လားပါတယ်အောက်ကကျန်တော့ကြီးနောက်ဆုံးမှာအနန္တဆက်ကြောင်လားအောက်ကအောက်ကအောက်ဆုံးကြောင်ကြဒိုးဆက်ကြောင်လားမြာတတာဓမ္မနဲ့ နောက်တာတစ်ချောင်းကျန်တာအနန္တဆက်ကြောလာမြာတတ္တာတစ်ချောင်းကျန်တော့အနန္တဆက်ကြောလာမြာတတ္တာချမ်းသာကိုစီမြဒုဆက်ကြောလာဆိုခုနပြောလေဂျိုကြီးကိုလုံးသို့မဟုတ်32ပုံပေါ့ဆက်ကြောလာပေါင်းများစွာဆိုဂျိုများစွာမှနေတဲ့တတ္တဝါတွေသို့မဟုတ်32ပုံပေါင်းများစွာမှနေတဲ့တတ္တဝါတွေဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမေလာမေတ္တာပေါ့အဲ့ဒီကနေပြီးတော့အကျင့် တဖြည်းဖြည်းနဲ့ပုဂ္ဂိုလ်ကနေပြီးတော့ဖြည်းဖြည်းဖြည်းဖြည်းနဲ့ချက်ပုံမယ်နော်အနန္တစัจ java လားဒုစัจ java လားဒီကဘာဒီနိုင်ငံဒီမြို့ဒီဧရိယာဒီဒီကြောင်းပေါ့နော်ပြီးတော့ရန်သူမုန်းတဲ့ပုဂ္ဂိုလ်မချင်မမုန်းတဲ့ပုဂ္ဂိုလ်နောက်ပြန်ပြီးကိုယ်ရောက်ပြီးထီအောင်ပုံမယ်မိတ်ဆွေတငယ်ချင်းရွှေမျိုးသားချင်းမိဘတွေဆရာသမားတွေယောဂီတွေနောက်ဆုံးတော့ကိုယ်ခန္ဓာကိုပြန်ပုံမှာပေါ့အဲ့ဒီလိုနီးနဲ့ပို့သွားတာကိုဒါဟာ ဘုန်းကြီးတို့ဝိသုဒ္ဓိမက်လာမေတ္တာပုံနည်းလို့ခေါ်ပါနော်နောက်တစ်ခုကြည့်ရင်ဘုန်းကြီးတို့မေတ္တာပုံကြောင်းပြောမယ်နော်မေတ္တာသုံးမေတ္တာပုံနည်းလေးတင်ထားမယ်မေတ္တာသုံးမေတ္တာပုံနည်းကြတော့ဘုန်းကြီးတို့ဟိုမေတ္တာမပွားပြီးမှသူကခြေခံခြင်းကို15ပါးဆိုတာဘုန်းကြီးတို့တနည်းပြောခဲ့ပြီတရားတွေကတော့နော်တကောဥစုစာသူဥစုသူအစောသတ္တမုဒ္ဒနာဒီမာနိ နောက်ဆုံးပိုင်းမှာနာသကုဒ္ဒမာသရိကိစီရေနဝိညုပရိဥပဝရိယပညာရှိရိယသူတော်ကောင်းတွေသူတော်ကောင်းတွေဆွဆွဲကဲ့ရမယ်လို့မျိုးဆိုနည်းနည်းမှမလုပ်ရဘူးဒီတိုင်အောင်ပြောပြီးပါပြီပြီးမှဥကမေတ္တာဗုဒ္ဓဒုက္ခိနောဝခေမိနောဟွန်တုတပ္ပတတဝန္တုဒုက္ခိတတသဗ္ဗေတတတတ္တဝါလောဒုက္ခိတာချမ်းသာကိုယ်စီမြဲပါစေခေမိရောဘေးရန်ကင်းကြပါစေနော်အဲ့ဒါပဲအဲ့ဒါကြည့်ပြီးတော့မင်းကုန်တိပိကဆရာတော်ကြီးက လုံးစုံများသောတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကင်းစင်ဝေးငြိမ်းကြပါစေမေတ္တာသုံးမေတ္တာပုံနည်းနော်အခုတော့ဘုန်းကြီးပါဠိတိုင်းပြောမှာပေါ့နော်ဟိုကလည်းတင်ပြတယ်အဲ့ဒီဒုက္ခိနောဝခေမိနောဟွန်တုတပ္ပတတာဘုံတုဒုက္ခိတတာဒါကိုကြည့်ပြီးမင်းတို့ဆရာတော်ကြီးလုံးစုံများတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံမေကင်းစင်ဝေးငြိမ်းကြပါစေပါဠိလေးနဲ့လည်းကမှာဒီမကြီးတို့တခါကြီးတော့ပါဠိရတာတော့ ပါဠိလည်းသင်ရင်လည်းပြီးသွားတော့ပြီးမှဥက္ကပါဠိကရေကေစီပါဏဗုဒ္ဓတိတတဝါထာဝရဝနဝတေတာနော်အဲ့ဒါကဘာပြောရလဲဆိုတော့နဝတေတာကျွေးမဲ့အုပ်ဆုံးလုံးစုံသောရေတတဝါအရင်ကြောင်းရွံ့တဲ့ပုရုဇဉ်တိခါပုဂ္ဂိုလ်ဤထာဝရဝါရေထာဝရအချင်းမကြောက်မယုံမထိတ်လန့်တဲ့ယန္နာပုဂ္ဂိုလ်ဤဖရာဤဒါမျိုးပုဂ္ဂိုလ်တွေပြောတယ် အဲ့ဒါကိုမင်းတို့ဆရာတို့ကကြောက်တာမကြောက်တာဒါတတဝါထာဝရဝနဝတိတာအဲ့ဒါကြည်ရေးတာကြောက်တာမကြောက်တာပြီးတော့အောက်ကိုနော်ဒီကဝါယောမန္တာမေစီမာရတကနုကထူလာအဲ့မှာခန္ဓာကိုယ်ရှိရှိမျိုးတော့ဒီကကို ရှိတာကိုပြောတယ်မေစီမာလေလာတန္တာရတတူလာခန္ဓာကိုယ် ရှိတဲ့ခန္ဓာကိုယ်ရှိတဲ့ပုဂ္ဂိုလ်တစ်မျိုးတိုးတဲ့ခန္ဓာကိုယ်ရှိတဲ့ပုဂ္ဂိုလ်တစ်မျိုးလေလာဒန်းသာတတ်တာဒါသုံးစုခွဲတဲ့ဟာပြောသွားတယ်။မန္တာခန္ဓာကိုယ်ကြီးကြီးပုဂ္ဂိုလ်တစ်မျိုးနော်မစ္စည်းမလေလာဒန်းသာတစ်မျိုးနှုတ်ကခန္ဓာကိုယ်သေးသေးတစ်မျိုးဒါကိုဟောက်ကနံပါတ်6မှာကြည့်လိုက်ရှေတိုလာ300ခန္ဓာတ attva ချမ်းသာကိုယ်စိတ်မြဲပါစေ။ဟိုကတော့နှစ်စုကနှစ်စုခွဲတယ်သုံးစုကသုံးစုမင်းကုန်းဆရာတော်အဲ့လိုရေးသွားတာ။ဒီမှာတော့ ဟောတဲ့နေရာမှာနှစ်စုဟောလိုက်သုံးစုဟောလိုက်ဒီလိုဖြစ်နေပထမတတဝါသာဝရဝဒါကနံပါတ်1ဒီကဝါယေဝမန္တာရှေတောလဒီကဆိုရှေတာပြောတယ်မန္တာကြီးတာနော်ရှေတောလ၃ယောက်ကလည်းတတော်ချမ်းသာကိုယ်စီမြင်ပါလေမန္တာခန္ဓာကိုယ်ကြီးတဲ့ပုဂ္ဂိုလ်ကြီးအနုကသေးတဲ့ပုဂ္ဂိုလ်မရှိမှလဲလာတန်းဒါကကြီးငယ်လာ၃ယောက်ခန္ဓာတတော်ချမ်းသာကိုယ်စီမြင်ပါစေဥပယံပိကိစေဝဉ္ကြီးကြပါစေ သဗ္ဗေတ္တဒုက္ခိဘဝန္တုဒုက္ခိတ္တာပေါ့ဗျာပြီးတော့မှမေဇိမာဓာတကတို့ကထူလာခန္ဓာကိုယ်ဆူဖြိုးတဲ့တတ္တဝါတူဆူတဲ့ကြုံတယ်ဆူတယ်ဝါတယ်ဖြိုးတယ်အတူတူပဲပေါ့ဗျာပိန်တယ်လှူတယ်ကြုံတယ်နော်ပြီးတော့အဲ့ဒီနှစ်ခုကြားလဲလာတန်တာတတ္တဝါပေါ့ဒါကခန္ဓာကိုယ်သုံးစုပြုပြီးတော့မေတ္တာပို့ဘုရားကဒီကဝါယောမာတာမေဇိမာဓာတကနုကထူလာ ဒါသုံးစုပြုပြီးအာယုံပြုပြီးမေတ္တာပို့တဲ့နည်းအောက်မှာဒိဋ္ဌာဝါယဝအရိဌာမြင်ရတဲ့ပုဂ္ဂိုလ်တစ်မျိုးမမြင်ရတဲ့ပုဂ္ဂိုလ်တစ်မျိုးပေါ့နော်မြင်ရတဲ့ပုဂ္ဂိုလ်တွေကြည့်လိုက်ပေါ့နံပါတ်1မြင်ရမမြင်ရနှစ်ရမြတ်စွာတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံမေကိစီဝိညာဉ်ချပါစေေဝဒူတွေဝတ္တန်ဒီအာဝိဒူတွေဝေးမှာရှိတဲ့တတ္တဝါနီးမှာရှိတဲ့တတ္တဝါနော်အဲ့ဒါကို မင်းကိုဆရာတို့ရနံပါတ်၄ဝေးနေနီးနေနှထွေများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံမေခင်စီဝင်ကြီးကြပါစေဘုရားဘုန်းကြီးပါဠိနဲ့ကြိုက်ပြမယ်နော်ပြီးမှပြန်ပြောမယ်ဘုရားဝတံမွေတီဝဘဝတွေနောက်ထပ်မဖြစ်တော့တဲ့ပုံကိုဘဝတွေဖြစ်အောင်မဲ့ပုံကိုဒါမျိုးနှမျိုးခွဲတယ်ပေါ့ဗျာတချို့ရန်တချို့ပုံကိုတွေကြတော့နောက်ထပ်ဘဝတွေမဖြစ်တော့ အဲ့ဒါကိုဘုဒ္ဓဘဝတွေပြန်ဖြစ်မဲ့ဘုကတန်ဘဝတိပေါ့ဗျာပြန်ဖြစ်မဲ့ဒါကြောင့်မို့အဲ့မှာနံပါတ်5ဘဝဆဆုံးမဆုံးမြတ်တာတတ္တဝချမ်းသာကိုယ်စဉ်ဥပယမေခင်းစဉ်ဝင်ငြိမ်းကြပါစေမေတ္တာဘုံနေရာတော့ပါလေဘုဒ္ဓဝတံဝေတိဝသဗ္ဗတတ္တာဘဝန္တုတိခိတတ္တာတတ္တဝါတွေဘေးရန်တွေကိမှာကျမ်းမာလို့ချမ်းသာပါစေဒီလိုပို့ခိုင်းတာပေါ့ဗျာဒါကသူ့ရဲ့မူရင်းပါဠိနဲ့ဟောပြောတာနောက်တစ်ခုဘုန်းကြီးတို့ဆက်ကြည့်မယ် ပါဠိအကုန်လုံးကရထားတယ်နော်ရထားတယ်မှာနာပရောပဒနိဂုပိထအဲ့ဒီသွားမယ်နာပရောပဒနိဂုပိထဒါရတယ်အဲ့ဒါဘာလဲဆိုပရောတယောက်သောသူသည်ပရံတယောက်သောသူကိုနာနိဂုပိထလက်ပတ်ခြင်းမပြုကြပါစေနဲ့တယောက်နဲ့တယောက်လက်ပတ်ခြင်းလှည့်စားခြင်းလိမ်လည်ခြင်းမပြုကြပါစေနဲ့လူချင်းချင်းလက်ပတ်ခြင်းခင်းခြင်းကြပါစေ။ ဘုရားကတော့ဒီမှာတတ္တဝါအလုံးကိုခြုံကိုဟောတယ်မင်းကုန်တိပိကဆရာတော်ကြီးကနဝတ္တတထမဟောတော့ဒါကြောင့်သူကတတ္တဝါလူသားချင်းချင်းလက်ပတ်ထားမလုပ်ဖို့ဟာသူကပြောပါတယ်အဲဒီတော့ကနဝတ္တကိစေကောင်းတော်နေသူတို့ပြောရရင်တော့အဲ့ဒီချိန်မှာရွေးကောက်ပွဲတွေလုံးဝနိုင်တဲ့ပုဂ္ဂိုလ်ပေးလိုက်လို့သူပြောချင်တော့ပါပဲမင်းကုန်တိပိကဆရာတော်ကြီးကလူချင်းချင်းဆိုတာလို့မိတ်ပါတယ်အဲ့တော့ဘုန်းကြီးတို့ဒီမှာမင်းကုန်တိပိကဆရာတော်ကြီး ဆုံးမအောင်လေးစားတဲ့နဲ့ဒီကမ္ဘာအလုံးမှာရှိတဲ့လူတွေအာယုံပြည့်ပြီးလူချင်းချင်းလက်ပတ်ချင်းခင်ချင်းကြပါစေဒီလိုလဲပို့လို့ရဒါနာဘရောပဒနိကုတ်ပိထဒါကိုပြောတယ်ပြီးတော့နာတိမင်ကြီးထကတ္တစီနာကိဉ္စီနာကံစီဟောဒီမှာတော့ကြိုက်တယ်လို့ဖတ်ကြတယ်ပေါ့ဗျာနာကံစီနော်ဒါမဲ့တကယ်တမ်းရှိတာတော့ဒီမှာတော့နာကိဉ္နာကံစီနာကိဉ္စီ အဲ့ဒါပါလဲဆိုတော့ကတ္တစီတစုံတစ်ခုသောရ၌သုံးဖို့ဘယ်ရမှာမဆိုကံစီတစုံတယောက်သောနန္ထုသူတစ်ပါးကို နာတိမညေထာမထေမဲ့မြင်မပြုကြပါစေနဲ့ဒီလိုပြောတော့နော်နောက်တစ်ခုကတော့ဗာလဲဆိုပရိဗျာရောဒနာပိကတင်ညနေညတဒုက္ခမိတ်ဆေယဗျာရောဒနာဆိုကိုယ်နှုတ်ဖြင့်စောကနှိပ်ဆက်တာပရိကတင်ညာဆိုဒေါသဖြင့်နှိပ်ဆက်တာ တယောက်နဲ့တယောက်အဲ့ဒီလိုဂုဏ်တော့ဖြစ်ဖြစ်ဒေါသနဲ့ဖြစ်နှိမ့်ဆက်ညှင်းဆဲခြင်းမဖြစ်ကြပါစေနဲ့ဒီလိုမေတ္တာပို့တော့ပါဒီပါဠိက၃ချက်ပေါ့နော်နံပါတ်၁ကနာဘရောဗဒာနိဂုပယတယောက်နဲ့တယောက်လိမ့်လေလှည့်ပြောင်းမှုဖြစ်ကြပါစေနဲ့နာတိမင်ညေတကတ္တိနံကံစီအဲ့ဒါပါလေဆိုတော့တယောက်နဲ့တယောက်အထင်မြင်သေးတဲ့ပြုမှုအပြောဆိုအကြည့်တွေမဖြစ်ကြပါစေနဲ့ ဗျာရောဒနာပဋိကတင်ညာနေညာသမင်ညာတာဒုက္ခမေစီဟာတယောက်နဲ့တယောက်ဆင်းရဲဒုက္ခရောက်မလောက်ကြပါစေနဲ့။ဘာဖြစ်လို့တယောက်နဲ့တယောက်လို့ဖြတ်သွားရင်မပြေလည်မှာဆိုလို့နော်။ပြီးမှဘုန်းကြီးတို့အောက်ကိုဆက်ကြည့်မယ်။မာတာယထာနိယံဗုဒ္ဓမာယုဇာဧကဗုဒ္ဓမနုရခေအဲ့ဒီဟာသွားမယ်။မေတ္တာဘွားတဲ့ပုဂ္ဂိုလ်များဟာဘာတဲ့ဥမာပေးထားလဲဆိုမာတာနော် မိခင်ဟာနိယဗုဒ္ဓမိမိရင်နဲ့ရင်နဲ့ရင်မှဖြစ်တဲ့သားဧကဗုဒ္ဓတဝူရိသောသားကိုအာယုဒအသက်ဖြင့်လဲလဲဆောက်ရှောက်သလိုရက်ရခေအနုရခေယယတအသက်ဖြင့်လဲလဲဆောက်ရှောက်သလိုပဲဧဝံမိတဝဗုဒ္ဓေသူ မာနတဘာဝေအပရိမာဏတတ္တဝါအလုံးမှာ အကန့်အသတ်မရှိပေါ့နော်ဘယ်ပုဂ္ဂိုလ်တော့ငါနဲ့ရန်သူပဲသူ့တော့ငါခြံထားပါမယ်ဒီလိုမဟုတ် ဘယ်ပုဂ္ဂိုလ်မှမဆိုအကုန်လုံးတတ္တဝါလုံးအကတ္တမရှိတဲ့မေတ္တာထားနေရမယ်နော်မိခင်မေတ္တာဥမာမျိုးနဲ့အကုန်လုံးပုံမှာဒီစိတ်တဝါနဲ့ထားနိုင်တာမျိုးအဲ့လိုမျိုးပြောပါတယ်ပြီးတော့ဘလောက်ထိပို့ရမလဲဆိုမေတ္တင်းစာတဗ္ဗလောကသမိမာနတံဘာဝေအပိမာနအဲ့ဒီပါဠိလေးပါမယ်ဩရာအရောဇာတိတိယဇာအတံပါရအဝေရမအတအဝေရမတပတ်တံမေတ္တာပွားတဲ့အခါကျတော့အထက် နော်အထက်ဆိုရင်ဘဝက်ပေါ့အရူပဘုံနဲ့အောက်အဝီစီဂျားတဲ့ဘုံတွေကတိတိယဘယ်ဘုံမှမချမ်းအကုန်လုံးပွားမယ်သဗ္ဗလောကသမီးမစ်တင်စာ အလုံးစုံသောတလောကလုံးပေါ့လေအတိုင်းမရှိတဲ့မစ်တင်စာသဗ္ဗလည်းမာနတံပါပြီအတိုင်းမသိတဲ့မေတ္တာပွားများပြီးနေရမယ်ဒါကိုပြောတယ်အဲ့ဒီလိုပွားတဲ့အခါမှာအတ္တံပါရအဝေရာမတပတ္တနော် ဒေါသဆိုတဲ့အတွင်းရမရှိအောင်လည်းပွားရမယ်အတ္တအတ္တပဒံနှိမ့်ဆက်ရံမှုတဲ့အပယံသူ မရှိအောင်လည်းပွားရမယ်ပေါ့အဓိကကတော့ကိုအတွင်းထဲမှာဒေါသဖြစ်နေလည်းပဲဒါပွားလို့မရရင်ဒေါသကိုဖယ်ပြီးတော့ပွားတော့နော်အဲပထမဆုံးအတ္တဘာရအရင်ပြောမှာပေါ့ဗျာအတ္တဘာရဆိုတာက အပိုင်းခြားကန့်တတ်မရှိအောင်ပွားရမယ် ပိုင်းခြားကန့်သတ်ရှိနေတော့ကျင်းမြောင်းတယ်လို့ထိပ်ပဲဖြစ်တော့ရန်သူရှိနေတဲ့ဒါပိုင်းခြားကန့်သတ်ရှိတယ်လို့ပြောချင်တော့ရန်သူမရှိအောင်ရန်သူရဲ့လို့ကိုပျောက်အောင်ဝါရမယ်အဲ့ဒါအတ္တမာရလို့ခေါ်တယ်ဘုန်းကြီးတို့ဒီစပွားကစားတော့ဒီဟာတွေတော့ဖြစ်နေအောင်ပါပဲဗျပိုင်းခြားကန့်သတ်တယ်နောက်တော့ဖြည်းဖြည်းနဲ့ပွားတတ်လာနိုင်တယ်ပိုင်းခြားကန့်သတ်မရှိအောင်ပွားနေတယ်ပေါ့နော်ဒါတွေလည်းနောက်ပြောပါဦးမယ် ပြီးတဲ့ခါကျတော့ဘုန်းကြီးတို့ဘာလာလဲဆိုတော့အဝေရာရံမရှိအောင်ပွားနော်အတွင်းရာအတွင်းရာဆိုဘာလဲကိုယ်တဏ္ဍာမှာဒေါသရှိနေမေတ္တာမဖြစ်ဘူးအဲတော့ဒီဒေါသပျောက်တော့အတွင်းရာနေငြိမ်းတော့ပျောက်ပွားရအတွင်းရာငြိမ်းအပြင်ရာပေါ့အပြင်ကဒုက္ခပေးတဲ့ရံသူကအပြင်ရာလို့ခေါ်တယ်ဘယ်ပုဂ္ဂိုလ်မဆိုးပေါ့လေချစ်လို့ပဲဖြစ်မုန်းလို့ပဲဖြစ်ဖြစ်ဒါတွေကတော့ဒီအပြင်ရာနေဖြစ်လာနိုင်တာနော် ကိုနှစ်သက်မြန်လို့သာသမီကလည်းဗာပြီလဲအပြင်ရန်သူနော်ရန်သူမျိုး၅ပါးထဲမှာဆိုရင်ဟိုကိုရဲ့သားစုသမီးစုဒါဒါမျိုးတွေထည့်ထားကြီးတယ်။ဘာလို့ဒီသားစုသမီးတွေကအမွေပစ္စည်းတွေရကြင်လာတော့မိဘကိုနှိပ်ဆက်စော်ကားဖို့မခဲရင်ဘူးပေါ့။ကိုကမေတ္တာဓာတ်တရားအကောင်းလာရင်အပြင်မှာလည်းရန်သူကိုတဏ္ဍမှာဒေါသတွေငြိမ်းတော့အပြင်မှာကိုဒုက္ခပေးမဲ့လူမရှိဘူးလို့ဒီလိုဆိုတော့အတွင်းရန်သူနိုင်ရင် အပြင်မှာကိုယ်ကိုနှိပ်စက်မဲ့ပုဂ္ဂိုလ်မရှိနိုင်ဘူးလို့ဒီလိုပြောတာပါပြီးတော့မေတ္တာဘယ်လိုပွားမလဲဒိဋ္ဌံစံနိသိဏောတရားနောရောတတ္တဝိရမိတောရက်နေလဲပွားနိုင်တယ်သွားနေလဲပွားနိုင်တယ်ထိုင်းနေလဲပွားနိုင်တယ်တရားနောအိတ်နေလဲပွားနိုင်တယ်အဲလိုပွားနေတဲ့ခါမှာဝိတမိတ်တော်နော်ယာဝတ္တဝိတမိတ်တော်အိတ်ချင်ငံပြီးချင်းကင်းရမယ်နော် အိတ်ချင်ခံပြီးရင်မရှိဘဲနဲ့ပွားနိုင်ရတယ်အိတ်ချင်ပြီးပွားလို့မရဘူးအိတ်လိုတဲ့စိတ်နဲ့ပွားလို့မရဘူးနော်အဲတော့အိတ်ချင်နေတော့တမာရီမရတမာရီမရရင်တော့အဲဒီကမ္မထာအထီအောင်မရှိဘူးပေါ့ဗျာဒါကြောင့်အိတ်ချင်ခံပြီးမျိုးပြောင်းပွားတော့ပြောတယ်ပြီးတော့အိတံတရိဒိဋ္ဌိကဒီမေတ္တာဆိုတဲ့တတိတရားကိုစွဲစွဲမြဲမြဲပွားရမယ်မြဲသွားမှာဗျာဟိုတနေ့ကဘုန်းကြီးတို့ဗုဒ္ဓနုတိပွားတယ်လို့ ဘယ်ချိန်ကာလမဆိုစိတ်ထဲမှာမေတ္တာဓာတ်တွေကိုကိန်းနေအောင်စွဲနေအောင်မြဲနေအောင်ပွားရမယ်ဣတံတရိတိတိယဒါကိုပြောတယ်ဗြဟ္မမေတ္တဝိဟာရမိရမာဟုဘုန်းကြီးတို့ဒီဘာရှိလဲဆိုဝိဟာရ၄မျိုးရှိတာအဲ့ဒါကိုဒီမှာမေတ္တာပွားတယ်ဆိုဗြဟ္မဝိဟာရနဲ့နေတာလို့ဒါကိုပြောခြင်းဘုန်းကြီးတို့ ဟိုတမျိုးတရွာမှာနေထိုင်မယ်ဆိုရင်ဒါအဲ့ဒီတမျိုးတရွာမှာသွားမယ်ရမယ်ထိုင်မယ်အိမ်မယ်လျောက်မယ်ဒါဣရိယာပဒဝိဟာရလို့ခေါ်တယ်ဝိဟာရ၄မျိုးရှိတယ်ဣရိယာပဒဝိဟာရဣရိယာပု၄မျိုးဖြင့်နေတာဟာဣရိယာပဒဝိဟာရဒိဗဝိဟာရဆိုတာကဇန်သမဘတ်ဖြင့်နေတာဇန်သမဘတ်ဖြင့်ဘယ်လိုနေလဲဆိုလောကီမှာဒီကာမဂုဏ်နဲ့ခံစားတောင်းရနေတဲ့အချိန်ကာလကြတော့ကိုယ်ငြိမ်းချမ်းချမ်းဖြစ်အောင်ဇန်သမဘတ်နဲ့နေတာ နော်ဒါကိုဒိဗဝိဟာရခေါ်တယ်ပြမာရီသင်စံသမဘာနေတယ်ပြမာနဲ့ပြမာရီနေခြင်းမျိုးနဲ့နေတာပါပဲနောက်မေတ္တာဖြင့်နေခြင်းမျိုးကိုပြမဝိဟာရနေခြင်းလို့ခေါ်တယ်လောကီမှာလူတွေကချင်းချင်းနှိပ်စက်တပ်ဖြတ်နေတဲ့ချိန်မျိုးဆိုရင်တော့ဒီပြမဝိဟာရမေတ္တာဖြင့်နေရမယ်နောက်ခန္ဓာခန္ဓာကိုပင်ပန်းလာတဲ့ခါမျိုးဒီ ရိယသူတော်ကောင်းတွေကဖလသမပနေတယ်ဒီခါဒီခါကျလောကကြီးကနေပြီးတော့ဓမ္မတွေနဲ့ပတ်သက်ညင်းခုန်နေလည်းပဲအဲ့မှာဖလသမပချမ်းသာနဲ့နေတာမျိုးအရိယဝိရဒလို့ခေါ်ပါတယ်ဒီလိုပဲတာမမတာပေါ့နော်ဒိဋ္ဌိသနုပကမသီလဝဒတ္တနေနာတမ္ပနောဒီမေတ္တာပွားလို့မေတ္တာဇံရအောင်ပွားတာပေါ့နော်မေတ္တာအထုတ်လိုက်ကသုထဇံတရားရပါအဲဒီမေတ္တာဇံရပြီးတဲ့ပုဂ္ဂိုလ်ဟာ ဝိပဿနာပြောင်းကိုဒီဝိပဿနာပြောင်းနေဘုန်းကြီးနောက်မှာပြောပါနော်ဝိပဿနာပြောင်းရှုလိုက်တဲ့ခါကျတော့အချင်းပြောရင်တော့နှစ်မျိုးပေါ့လေဇံပီတိကိုလည်းပွားနိုင်တယ်ဒီဇံပီတိအမိယယုံနာ၅ပါးခန္ဓာ၅ပါးယုံနာတရားခန္ဓာ၅ပါးကိုလည်းဝိပဿနာရှုနေတယ်အဲ့လိုရှုရင်လည်းရှုရင်လည်းဒေသင်းစာအနုပကမနော်အတ္တဒိဋ္ဌိမြုပ်သွားမယ်ဒေထင်းစာအနုပကမအတ္တဒိဋ္ဌိမကောင်း မဆွဲလန်းမှု၍ပေါ့နော်သီလကလောကုတ္တသီလရှိသောဓတနေနာတမ္ပန်နောပေါ့သောတာပတိမေညာနဲ့တမ္ပန်နောပြည့်စုံတဲ့ပုဂ္ဂိုလ်ဒါကတော့ဒီပါဠိတွေကဘာပြတ်တာဘာပြောရလဲဆိုတေထင်းစာသူပကမသီလဝဓာတနေနာတမ္ပန်နောမေတ္တာတရားတွေခြေခံပြီးတော့ဝိပဿနာအထုတ်တော့သောတာပန်ဖြစ်သွားကြောင်းကိုပြပါတယ်ကာမေတုဝိနိယခေတာအပြောအယုံတရားတွေမှာ နှစ်သက်တဲ့တွေ့တာတဲ့ဂေဟာတဏှာကိုပေါ့နော်ဝိနည်းပယ်ဖြောက်၍ဒါကတော့ဒီမေတ္တာတရားတွေအထုံးရင်သရဂံသောတာပန်ဖြစ်ပြီးတော့သရဂံဖြစ်ပြီးတော့အခါကျတော့အနာဂံဖြစ်အနာဂံဖြစ်တဲ့အခါကျကာမရာဂတွေပယ်ခွာပြီးတော့ဒါအနာဂံဖြစ်တဲ့သဘောပြောတာပြီးတော့အခါကျတော့နာယိနော်ကာမေသူညကေတာနာယိဇာတုကပပုဏ္ဏရေတိနော်အဲ့ဒါလေး အဲ့ဒါဘာပြောရလဲဆိုတော့ခုနကာမဂုဏ်တရားတွေပယ်ဖြောက်ပြီးတဲ့အခါမှာအေဇာတုဧကံစေစေပုဏ္ဏနောက်ထတပံဘဝတေယံပရိတန်နေနေခြင်းသို့နာဧတိမရောက်ရဒါယဟန္တာဖြစ်သွားတာကိုပြောတယ်ယဟန္တာပုဂ္ဂိုလ်များကြောင့်နောက်ထပရိတန်နေမနေရတော့ဘူးအချင်းချုပ်ပြောရင်တော့ဒိဋ္ဌိစနော်ဒိဋ္ဌိစဒိဋ္ဌိဒိဋ္ဌိစနဲ့နှစ်ခုဖြစ်နေနော်အတ္တဒိဋ္ဌိနော် အနုပကမသီလဝဋ္ဌတနိနာတာမနောဒါသောတာပန်မေတ္တာတရားအခြေခံအထုတ်လို့ဝိပဿနာအထုတ်လို့သောတာပန်ဖြစ်ကြောင်းပြတယ်ကာမေတုဝိနိယခေတံကအနာဂံဖြစ်ကြောင်းပြတယ်နာဟိနာဟိမဟုတ်စာရိုက်တာမှားတယ်နာဟိစာဒုက္ခပါတရားကုဏရီတိဒါကြတော့ယဟနာဖြစ်ကြောင်းပြတယ်ဗောဗျာဒါကတော့ဘုန်းကြီးတို့မေတ္တာတုတ်ရဲ့ဆိုလိုရင်းတိတ်ပဲဘုန်းကြီးချုပ်ပြောတော့အဲတော့ဘုန်းကြီးတို့ကခုနကမေတ္တာ ပို့တဲ့အဲ့ဒီမေတ္တာပို့တဲ့မင်းကိုဆရာတော်ရေးထားတယ်အဲ့ဒါလေးပြန်ကြည့်မယ်နော်အဲ့ဒါကိုဒီနေ့ပြောချင်တာမေတ္တာပေါ့အရင်ဒါလေးကြည့်ထားမယ်အဲ့ဒီမှာမင်းကိုဆရာတော်ရေးရလို့မှတ်သားလွယ်အောင်လို့နော်ခွဲလိုက်တယ်17မျိုး17မျိုးမှာနံပါတ်1ကနေပြီးတော့ကိုယ့်ဟာနဲ့ကိုယ် print ထုတ်တိုင်းအဲ့ဒါကြည့်မယ်နံပါတ်1ကနေပြီးတော့ဘုန်းကြီးတို့ ရှစ်ထီအောင်ကအကျိုးလိုလားစိတ်နဲ့မေတ္တာပို့တာမေတ္တာတို့ရဲ့အချုပ်ကတစ်ကနေရှစ်ထီအောင်ကအကျိုးလိုလားစိတ်ပို့တယ်နောက်ဆုံးသုံးခုကအကျိုးမဲ့မဖြစ်ဆိုတဲ့စိတ်ထားနဲ့ပို့တယ်နော်အဲ့ဒီမှာတော်တော်များများကဒီမေတ္တာတို့ကိုသိချမလေးလာဘူးတဲ့အခါကျတော့နောက်ဆုံးသုံးခုပဲမေတ္တာပို့တယ်လို့ထင်တာမဟုတ်ဘူးပြဘုရားကဒီမှာအဲ့လိုခွဲထားတယ်စာပေမှာ တစ်ကနေရှစ်ထီအောင်အကျိုးလိုလားစိတ်နဲ့ပို့တယ်နောက်ဆုံးသုံးကအကျိုးမဲ့မဖြစ်စေလို့လည်းစိတ်ထားနဲ့ပို့တယ်ပရမအကျိုးလိုလားစိတ်နဲ့မေတ္တာပို့တယ်ဥပမာဆိုပါတော့ဒီကနေ့ဓမ္မကြီးတို့ဒကာကြီးတို့အကုန်လုံးပေါ့နော်သင်္นานသူသင်္นานသားများဘုန်းကြီးသင်တဲ့ခါမှာဘာအပြစ်တွေဘာအန္တရာယ်မှမြင်လို့သင်တာမဟုတ်ဘူးတကယ်ကို ကိုယ့်အကိုမေတ္တာစိတ်တက်တက်နဲ့အကျိုးလိုလားစိတ်တက်တက်နဲ့ ဒါတင်တာစိတ်ထားပြီးတင်တာမျိုးဒါအကျိုးလိုလားစိတ်နဲ့ဒါကြတော့ပြဿနာတွေတွေ့နိုင်တယ်ပြဿနာတွေဟာဒီမကြီးအဲ့ဒီလေကားဆင်းကချော်လဲမှာဆိုလို့တတိထားဆင်းတော့ချော်လိုက်ဒုက္ခဖြစ်မှာဆိုလို့ဒါအကျိုးမဲ့မဖြစ်စေတဲ့စိတ်နဲ့မေတ္တာထားတာမှယောဂဝိညာရှိတဲ့ပုဂ္ဂိုလ်ဒီမကြီးဒီအငန်းတွေတိတ်မစားနဲ့နော်ဒီချိုးတွေတိတ်မစားနဲ့နော်ဒါကနောက်ဆက်တွဲဖြစ်လာမဲ့ယောဂဝိညာဉ်တွေအန္တရာယ်တွေမြင်မှုမြင်လို့ အကျိုးမဲ့မဖြစ်စေတဲ့စိတ်ထားနဲ့မေတ္တာထားတာပဲဒီလိုမှတ်ထားမယ်နော်ဒီတော့အကျိုးလိုလားစိတ်နဲ့မေတ္တာထားတာတစ်မျိုးအကျိုးမဲ့မဖြစ်စေတဲ့စိတ်ထားတဲ့စိတ်ထားတဲ့မေတ္တာတစ်မျိုးနှမျိုးမှတ်ထားမယ်အဲကနေတစ်ကနေရှစ်ထီအောင်ကအကျိုးလိုလားစိတ်နဲ့အကျိုးကရရပင်းအဲရပင်းအကျိုးအကျိုးလိုလားစိတ်နဲ့မေတ္တာထားတာနံပါတ် ကိုယ်ကနေပြီးတော့7ထီအောင်ကအကျိုးမဲ့မဖြစ်စေစိတ်ထားပြီးမေတ္တာပို့ရမယ်ဒီနှစ်ခုမှဒါနော်မေတ္တာတို့ရဲ့အချုပ်ကဒါပဲအကျိုးလိုလားစိတ်နဲ့မေတ္တာပို့မလားအကျိုးမဲ့မဖြစ်စေစိတ်ထားပြီးမေတ္တာပို့မလားဒါပဲအဲ့ဒီနှစ်ခုမှတ်တာပဲတခါအကျိုးလိုလားစိတ်နဲ့မေတ္တာပို့တဲ့အပိုင်းမှာလေဘုရားကဘယ်လိုဟောပြန်လဲဆိုတတ္တဝါကိုတစုပုံပြီးအာယုံပြုပြီးမေတ္တာပို့မယ်နံပါတ်1ကတတ္တဝါတွေကိုတစုတယ် ထားပြီးအာယုံပြုပြီးမေတ္တာပို့တာနှစ်၃၄၅ထီအောင်ပေါ့လေအဲ့ဒါကြတတ္တဝါကိုနှစ်စုခွဲပြီးအာယုံပြုပြီးမေတ္တာပို့ပြီးတော့6ခွန်8ဒါကတတ္တဝါတွေကိုအကျိုးမဲ့တတ္တဝါ၃စုပဲအကျိုးမဲ့တော့ပြန်တတ္တဝါတွေကို၃စုခွဲပြီးတော့အာယုံပြုတယ်နော်ပြန်ပြောပါမယ်နံပါတ်1ကတတ္တဝါအလုံးကိုတစုတည်းထားပြီးအာယုံပြုပြီးမေတ္တာပို့မယ်နှစ်ရယ်၃ရယ်၄ရယ်၅ရယ် နှစ်ကနေပြီးတော့ငါးအထိအောင်နော်အဲ့ဒီအကြတတ္တဝါတွေကိုနှစ်စုခွဲပြီးတော့အာယုံပြုမေတ္တာပို့မယ်ပြီးတော့မှ6ခွန်8တတ္တဝါတွေကို3စုခွဲပြီးမေတ္တာပို့မယ်အဲ့လိုတွေထပ်မှမယ်ရမမယ်နော်ကိုယ်စာရလေးနဲ့ကိုကြည့်မှဒါနံပါတ်1ကတတ္တဝါတစုအာယုံပြုမယ်တစုတည်းတစ်ခုတည်းပေါ့နံပါတ်2ရယ်3ရယ်4ရယ်5ရယ်ဒါကြနှစ်စုခွဲပြီးမေတ္တာပို့မယ် အဲ့လိုမှတ်မယ်နောက်တစ်ခုက6ခု8နောက်6ခု8ကြ3စုခွဲပြီးမေတ္တာပို့မယ်အဲ6ခု8အဲ့လိုလေးခွဲမှတ်မယ်ဘယ်ပထမဆုံးကပြောမယ်နော် အစဆုံးကတတ္တဝါတွေကိုတစုတပုံကိုအာယုပြုပြီးပို့မယ်အဲ့တော့ရှင်ဖျားမေတ္တာပို့တဲ့ခါကျတော့ကိုယ်စိတ်ထဲမှာအေးချမ်းတဲ့စိတ်ငြိမ်းချမ်းတဲ့စိတ်ဖြစ်အောင်လုပ်ရတယ်ဒါမေတ္တာစိတ်ပေါ့နော်ဒုတိယကပို့တဲ့ပုံအာယုပြုရတယ် မေတ္တာဖြစ်အောင်လုပ်တဲ့နေ့ဘုန်းကြီးတို့မနေ့ကပြောခဲ့ပြီဒီနေ့တော့အာယုံပြုပြီးတော့မေတ္တာပို့ရအောင်ပြောရမှာဒီမှာပါတော့အာယုံပြုပြီးမေတ္တာပို့တဲ့နေ့ပဲအဓိကထားပြောသွားလုံးစုံများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပိကင်းစင်ဝေးငြိမ်းရကြပါစေအဲ့မှာကြည်လိုက်ပါနော်တတ္တဝါအားလုံးကိုဘုန်းကြီးတို့ကတစုတည်းအာယုံပြုခြင်းနဲ့ဘယ်လိုအာယုံပြုမှလဲ ညအခါကောင်းငင်မှာလာမညတိန်စင်ညကျေတာနက်ခတ်တွေအများကြီးတွေ့လိုက်တယ်အဲ့ဒါတွေကဂျိုးတွေပါပဲဗျဘုန်းကြီးတို့ကဘာလဲဂျိုးတစ်ခုပဲအဲ့ဒီဂျိုးအားလုံးမှာရှိတဲ့တတ္တဝါတွေအာယုံပြုပြီးတော့လုံးစုံများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပြီးကင်းစင်ဝေးငြိမ်းအေးကြပါစေကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်တို့ဖြည်းဖြည်းမှန်မှန်လေးစေလို့ပို့လို့နေတဲ့ဘောကို မေတ္တာပို့တယ်လို့ခေါ်တယ်။ဒါကတစုတဲ့အာယုံပြုပြီးမေတ္တာပို့တာ။အ ਨੇ ဆုံးဒီရဲ့ပုံနည်းကတော့တစုတစုကိုတစ်ခုတစ်ခုကိုပေါ့နော်။ဆယ်ခေါက်အ ਨੇ ဆုံးပုံနိုင်ပုံကောင်းဒါမှမေတ္တာတတ်ထထထထထလို့တော့ကိုကိုယ်တိုင်ငြိမ်းချမ်းလာလိုက်။နှစ်ကနေပြီးတော့ငါးထီအောင်ကတတ္တဝါတို့နှစ်စုခွဲတယ်။အဲတော့ကြည့်လိုက်။နံပါတ်1က ကြောက်တတ်မကြောက်တတ်နေရများစွာတတ္တဝချမ်းသာကိုယ်စိတ်မြဲပါစေဥပယံမိကိစ္စဝိညာဉ်ကြောက်တတ်တဲ့ပုဂ္ဂိုလ်ဟာတစုမကြောက်တတ်တဲ့ပုဂ္ဂိုလ်ဟာတစုသူကနှစ်စုခွဲလိုက်တယ်ကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲမကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲပုဂ္ဂိုလ်မျိုးတွေလဲဒါကြည့်ရမယ်နော်အဲတော့မကြောက်တတ်တဲ့ပုဂ္ဂိုလ်ရင်စပြောမှာပေါ့ဗျာဒေါသရှိနေတဲ့ပုဂ္ဂိုလ်မှများကြောက်တတ်တယ်နော်အဲကြောင့်တချို့က ဒီနည်းနည်းတော့သိခံနေအတရားမှ မကြောက်တော့ဘူးဒီတရားလည်းဒီလောက်ထိကြာကြာထိုင်တရားမှမကြောက်ဘူးပါညာအနာကမဖြစ်မချင်းကတော့ကြောက်စိတ်ရှိတယ်ဗျဘယ်သူဘယ်လိုပဲပြောပြောကြောက်နေတာပဲနော်အဲ့တော့တရားထုတ်ရင်ပထမဆုံးဘာဖြစ်မလဲဒိဋ္ဌိပါပြီးသောတာပန်ဖြစ်မယ်သောတာပန်နဲ့ရှားထုတ်ရင်တရားကံဖြစ်မယ်ပုရုဇဉ်သောတာပန်တရားကံထီအောင်ကြောက်စိတ်တွေရှိတော့မှာပဲအနာကံရောက်သွားတဲ့အခါကျတော့ဒေါသ ပယ်သွားပြီကာမရာဂပယ်သွားပြီသူသဖြင့်ဒေါသမရှိမှကြောက်စိတ်ကပျောက်တာဒီတော့ကြောက်စိတ်ပျောက်တဲ့ပုဂ္ဂိုလ်မကြောက်တတ်တဲ့ပုဂ္ဂိုလ်ဘယ်သူလဲမေးရင်အနာဂံပုဂ္ဂိုလ်ပဲအဲ့ဒီကနေဆက်အားထုတ်ရဟနာပုဂ္ဂိုလ်ပဲအဲ့ဒီကနေပြီးတော့ပါရမီအားလျော်စွာဆက်ပြီးတော့ဖြစ်သွားတာကဖရာပေါ့ဖရာကနှစ်မျိုးရှိတယ်ပစ္စည်းကဗုဒ္ဓတမ္မာတမ္ဗုဒ္ဓ သမတံဗုဒ္ဓဆိုသစ္စာလေးပါးတရားကိုယ်တိုင်လည်းသိတယ်သူများသိအောင်ဟောနိုင်တဲ့ဖရာမျိုးကိုသမတံဗုဒ္ဓလို့ခေါ်ပါတယ်ပိစေကဗုဒ္ဓကြာသစ္စာလေးပါးတရားကိုသူကိုယ်တိုင်ပဲသိတယ်သူပဲသိတယ်သူများသိအောင်မဟောနိုင်စာပေမှာများစာပေမှာကြတော့ဘယ်လိုထောက်ထားပြထားလဲဆိုတော့ပိစေကဗုဒ္ဓများလောကပရိယလောကဝါဒမကျွမ်းကျင်တဲ့အတွက်သူတို့ဘာသိအောင်သစ္စာလေးပါးတရားမဟောနိုင်ပါဘူး ဒီလိုပြောသွားတယ်ပေါ့အဲ့တော့ရှင်ပြဥပမာလေးနဲ့နားလျောင်ပြောလို့ရမလားဆိုတော့အဲ့ဒါဘယ်လိုပြောလို့ရလဲဆိုဘုန်းကြီးတို့ဒီမှာကျောင်းဆရာတွေလည်းပါပါတယ်ကျောင်းတွေလည်းကိုကိုယ်တိုင်လည်းတက်ခဲ့ဘူးလားကိုစာသင်တဲ့အချိန်မှာတချို့ကျောင်းဆရာက တပည့်ကိုနားလျောင်ပြောနိုင်တယ်ဟောနိုင်တယ်သင်နိုင်တယ်ဒီကျောင်းဆရာတစ်မျိုးတချို့ကျောင်းဆရာ သူတော့သိတယ်ဒီတပည့် နားလျောင်တစ်ဖက်သားနားလျောင်မရှင်းပြနိုင်ဒီလိုကြောင်းဆရာမျိုးနဲ့ရှိတယ်အဲ့တော့ဘုန်းကြီးတို့ကဒီမှာတော့တိကျဥပမာတော့မဟုတ်ပါဘူးဗျာတခြားတစ်ဖက်တွေနားမလဲနားလေလောက်မဟောပြနိုင်တဲ့မတင်ပြနိုင်တဲ့ကြောင်းဆရာမျိုးနဲ့ဟောလာပြည့်စကဗုဒ္ဓတူတယ်လို့ဒီလိုပဲဘုန်းကြီးတို့ကတော့ဥပမာလေးပြချင်ပါတယ်နော်ဒီတော့ပြည့်စကဗုဒ္ဓဆိုတိကျဘုရားတိကျဘုရားဆိုဘုရားတော်ဘုရားပဲသူကလည်း သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတို့ကြာပညာရိကဘုရားတို့ကြာလေးသိင်ချင်းနဲ့ကဘာတသိင်ပါရင်ဖြစ်ရတယ်။ပိစိကဘုရားဖြစ်ဖို့ဆိုရင်နှစ်သိင်ချင်းနဲ့ကဘာတသိင်ဖြစ်ရတယ်။ရှင်သာရိပုတ္တရာရှင်မမောဂလံတို့ဖြစ်ဖို့ဆိုတသိင်ချင်းနဲ့ကဘာတသိင်ဖြစ်ပါရမီဖြစ်ရတယ်။ရှင်အာနန္ဒစာရည်တဲ့ဒီတာဝကတွေ80ရှိတာဝကတွေရှိတယ်ပေါ့နော်။အဲ့ဒီတာဝကတွေဖြစ်ဖို့ဆိုရင်ကဘာတသိင်ပါရင်ဖြစ်ဖို့လိုတယ် အဲတော့ဒီမှာတော့အဲ့ဒါတွေကဘုဒ္ဓတအနေနဲ့ပြောတော့မကြောက်တတ်တဲ့ပုဂ္ဂိုလ်ပြောစမ်းမှာဆိုရင်အနာဂံပုဂ္ဂိုလ်ရဟန္တာပုဂ္ဂိုလ်ပစ္စေကဗုဒ္ဓပြီးတော့တမ္မာတမ္ဗုဒ္ဓအဲ့ဒီ၄ပါးပေါ့ဗျာမကြောက်တတ်တဲ့ပုဂ္ဂိုလ်ကြောက်တတ်တဲ့ပုဂ္ဂိုလ်ဆိုရင်ကိလေသာတွေဖြစ်များတဲ့ပုဂ္ဂိုလ်ဒေါသတွေရှိသေးတဲ့ပုဂ္ဂိုလ်ပုရုษင်ပုဂ္ဂိုလ် သောတာပန်တရားထုတ်လို့သောတာပန်ဖြစ်သွားလဲကြောက်တော့မယ်သက္ကရာကံဖြစ်တော့လဲကြောက်တော့မယ်အဲ့တော့ကြောက်တတ်တဲ့ပုဂ္ဂိုလ်တွေကဘယ်သူလဲမေးရင်ပုရုဇဉ်သောတာပန်တရားကံမကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်သူတွေလဲမေးရင် အနာကံယဟန္တာပိစိကဗုဒ္ဓသမ္မာသမ္ဗုဒ္ဓအဲ့ဒီနှစ်စုကိုအာယုံပြုပြီးတော့ကြောက်တမကြောက်တနေရများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေ ဥပါယံပြီးကင်းစင်ဝေငြိကြပါစေ ဖြည်းဖြည်းမှန်မှန်လေးနဲ့အနည်းဆုံး10ကောင်မေတ္တာဘုရားနောက်မြင်အားမမြင်အားနှိရများစွာတတ္တဝါချမ်းသာကိုယ်စီမြဲပါစေဥပယံမေကင်းစေဝိညာဉ်ငြိကြပါစေမြင်ရတဲ့တတ္တဝါတစ်မျိုးမမြင်ရတဲ့တတ္တဝါတစ်မျိုးပေါ့နော်ပဂရိစီဖြင့်မြင်ရတဲ့တတ္တဝါတစ်မျိုးပဂရိမျက်စီဖြင့်မမြင်ရတဲ့တတ္တဝါတစ်မျိုးဒီလိုတော့ရှိတော့တနည်းအားပြောရင်တော့မြင်မြင်နိုင်တဲ့တတ္တဝါတစ်မျိုးမမြင်နိုင်တဲ့တတ္တဝါတစ်မျိုး မြင်နိုင်တဲ့တ attva တွေပဂရိမျက်စိမြင်ရတဲ့တ attva တွေပါလေလူတွေတိရစ္ဆာန်တွေပဲမမြင်နိုင်တဲ့မမြင်ရတဲ့တ attva တွေဆိုရင်တော့ဒီကလေးတွေကြသမာဓိအကောင်းတော့မြင်ရတော့ပါလေငရဲတိရစ္ဆာန်ပြိတ္တာသူတွေဘယ်ဘုံဘယ်လေးဘုံသားတွေနတ်ပြမာတွေဒီလိုပုံကိုယ်တွေမမြင်ဒါတွေကတော့မမြင်ရတဲ့တ attva တော့မဆာအာယုံပြုပြီးမေတ္တာဖို့ရတာမြင်ရမြင်ရတဲ့တ attva ပါလေသူနဲ့တိရစ္ဆာန်တွေ မြင်ရမမြင်ရနှစ်ရများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပါယံဘီကင်းစင်ဝေးငြိမ်းကြပါစေဒီလိုပဲအာယုပြုပြီးမေတ္တာပို့ဆယ်ကောင်းအနည်းဆုံးပို့နောက်တစ်ခုဒိဋ္ဌဝါယဝဝေးနေနီးနေနှစ်ထွေများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပါယံဘီကင်းစင်ဝေးငြိမ်းကြပါစေနော်မိမိနဲ့ဝေးကွာတဲ့ရတ္တာဥမာကိုကအိမ်ထဲမှာ ကိုယ်အိမ်နဲ့ကိုယ်တောင်အိမ်ချောင်းဝင်တွေကအနိနာတတ်တော်အိမ်ချောင်းဝင်ပြင်မကအဝေးရှိတဲ့တတ်တော်ဒီလိုခွဲတယ်ပေါ့ကျောင်းတွင်ဘုန်းကြီးတို့ကျောင်းတွင်မှာမေတ္တာပို့ပြီးတော့ဒီကျောင်းတွင်မှာရှိတဲ့တတ္တဝါနိတတ္တဝါပဲကျောင်းဝင်ပြင်ပမှာရှိတဲ့တတ္တဝါအဝေးတတ္တဝါအဲ့လိုနှမျိုးခွဲဖို့အ ਨੇ စုံ၁၀កောက်ပို့နောက်ဘဝဇတ်ဆုံးမဆုံးများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပိကိစ္စဝေငြိမ်းကြပါစေ ဘဝဇာဆုံးဆိုဘဝတွေနောက်ထပ်ပြန်မဖြစ်တော့တဲ့ပုံကုမျိုးတဝဘဝဇာဆုံးနဲ့ခေါ်တယ်ဘုရုဇင်ဘဝတွေဖြစ်သေးဖြစ်နေသေးတယ်ဖြစ်နေဖြစ်အောင်မယ်မဆုံးသေးဘူးသောတာပန်ဘဝမဆုံးသေးဘူးတရားကံဘဝမဆုံးသေးဘူးအနာကံဘဝမဆုံးသေးဘူးဘဝဇာဆုံးသွားတာပါလေဘဝတွေနောက်ထပ်မဖြစ်တော့တဲ့ပုဂ္ဂိုလ်ယဟန္တာပဲပြီးတော့ယဟန္တာတို့ပြစ္ဆေကဗုဒ္ဓတို့သမ္မာသမ္ဗုဒ္ဓတို့ ဒီပုဂ္ဂိုလ်ကနောက်ထပ်ဘဝပြန်ပြီးမဖြစ်တော့တဲ့တော့ဘဝဆက်ဆုံးသွားပြီဘဝမဆက်မဆုံးသေးတဲ့ပုဂ္ဂိုလ်တွေကတော့ဘုရုဇင် သောတာပန်တရားကအနာဂံတိုင်အောင်ပေါ့ဗျာအဲ့ဒီနှစ်စုခွဲပြီးအာယုံပြုပြန်မှတ်ပါမယ်ဘဝဆက်ဆုံးတဲ့ပုဂ္ဂိုလ်ဆိုတော့ဗာလေယဟန္တာပုဂ္ဂိုလ်ပိစိကဗုဒ္ဓသမ္မာသမ္ဗုဒ္ဓဘဝဇမဆုံးသေးတဲ့ပုဂ္ဂိုလ်ဟာပုရုဇဉ်သောတာပန်တရားကအနာဂံတိုင်အောင်ဒီနှစ်စုအာယုံပြပြီးတော့ ဘုရားဆရာဆုံးမဆုံးများစွာဆိုမေတ္တာပို့ကိုလည်းဆယ်ကောင်အနည်းဆုံးပို့ပါပြီးတော့ဒီကဝါယောမန္တာသုံးစု ခွဲပြီးမေတ္တာအာယုံပြုသုံးစုခွဲပြီးအာယုံပြုသုံးစုခွဲပြီးတော့အာယုံပြုနည်းပြုပြီးမေတ္တာပို့ပါ တချို့ခန္ဓာကိုတချို့ပုဂ္ဂိုလ်ခန္ဓာကိုဒီကဒီကခန္ဓာကို ရှည်ရှည်မျောမျောကြီးတွေဝေတို့ဒီတို့ငါတို့အစာကြီးပေါ့လေငါတို့ဒီတတ္တဝါတွေချို့ကြခန္ဓာကို တိုးတယ်ပူတယ်ကြွားတယ်လိတ်တို့ခယူတို့ရောက်သွားတယ်ပေါ့နော်ဂျပိုးတို့ဒီတတ္တဝါတွေအလေလာတန်းစားဖြစ်တဲ့တတ္တဝါဆိုအဲ့ဒီနှစ်ခုချာမှာအရှိနဲ့အတူချာမှာရှင်တတ္တဝါတွေအဲ့ဒါကိုအာယုံပြုမယ် ရှေတုလ300ခန္ဓာတတဝါချမ်းသာကို စိတ်မြဲပါစေဥပယံပိကင်းစင်ဝေနေကြပါစေအဲ့ဒီပုံကိုယ်ကိုတေချာအာယုံပြုပြီးပို့ရဓမ္မထိရောက်နောက်တစ်ခုကဒီကဝါယုကမန္တာခန္ဓာကိုကြီးတဲ့ပုံကိုယ်ခန္ဓာကိုအတဘောကြီးတဲ့ပုံကိုယ်ဒီမှာ ကြီးငယ်လာ300ခန္ဓာအဲ့ဒီမှာအင်္ဂလိပ်လိုပြတဲ့ပုံကဒီဟာကိုတေချာ ဒါကြောင့်ဘုန်းကြီးတို့ကဒီမေတ္တာတို့တွေပါတေချာလေးလာစေခြင်းတော့ဗောနော်ကြီးငယ်လာ300ခန္ဓာခန္ဓာကိုယ်ကြီးကြီးတ attva တစ်မျိုးသေးသေးတ attva တစ်မျိုးအလလတနာတ attva တစ်မျိုးအဲ့ဒီလို ဆိုလိုပါတယ်ဒီမေတ္တာပေါ့ဒီကိတော့အင်္ဂလိပ်လိုပြန်တာ तू ကဘယ်လိုလဲဆိုအသက်ကြီးတဲ့ပုဂ္ဂိုလ်တစ်မျိုးအသက်ငယ်တဲ့ပုဂ္ဂိုလ်တစ်မျိုးအလလတနာရှိတဲ့ပုဂ္ဂိုလ်တစ်မျိုး तू ကအဲ့လိုအင်္ဂလိပ်လိုပြန်တာတွေ့တယ်နော်ဒါကြောင့်မို့တရားတော်တွေကိုသေချာလေ့လာပြီးမှပြန်ရင်တော့မှန်မှန်ကန်ကန်ဖြစ်နိုင်တာပေါ့ မလေးလာပဲနဲ့ဆိုဒီဆောင်ပုံလေးတွေကြည့်ပြီးပြန်တဲ့ခါကျတော့အတိအကျနားလည်ဖို့ခက်တော့အဲ့တော့ခန္ဓာကိုယ်ကြီးကြီးရှိတဲ့တ attva တွေဘုန်းကြီးတို့မြင်နိုင်တဲ့ attva ဆိုရင်ဆင်းနေရေထဲမှာဝေလာငါးကြီးတွေပေါ့နော်ဒီလိုမှတ်ထားမယ်သိငယ်တဲ့တ attva တွေပဂရိမျက်စိဖြင့်မမြင်နိုင်ဘူးတချို့ရဒေဝဆေကုနဲ့မြင်တယ် အဂရိမျက်စိနဲ့မြင်နိုင်တဲ့တ attva သေးငယ်တဲ့တ attva ဆိုအညာသူအညာသားတွေသိပါတယ်ကမြင်းမနီဆိုမျက်မှာကတ်နေခွေးလေးတွေလူလူခွေးသားလူသားအဲ့ဒါကိုသေးသေးတယ်အကြီးနဲ့အငယ်နှစ်ခုချားမှရှိတဲ့သွားအလလတန်တတ္တဝါဒီတတ္တဝါအာယုံပြုသုံးဆယ်ကောင်းလောက်နေဆုံးပို့ပေါ့နော်။နောက်စုကြုံလားမေဇိမာရတကအနုကထူလားစုရဝရဲဖြိုးတယ်အတူတူပဲပေါ့ဗျာ။ပိန်တယ်လှီတယ်ကြုံတယ်အတူတူပဲ အဲ့ဒီနှစ်ခုကြားကတော့အလယ်လတန်တန်တတ်တော်စူရတယ်ဖြိုးတယ်နော်ငားထဲမှာဆိုပြောရတာပိုးလွယ်ငားထဲမှာဝရငားဆိုငပုတ်တင်းပေါ့ပိန်နဲ့ငားဆိုရင်ဟုတ်လားငဖောင်ရိုးဒါမျိုး ခွဲရတာပိုးလွယ်အပိန်နဲ့အရှင်အဝကြားမှာဆိုရင်တော့ကျန်တဲ့ငားတွေပေါ့ဗျာဇန်နတ္တတော်ကဇန်နနဲ့ပြောရခက်တယ်နော်ဥမာဘုန်းကြီးတို့အညာမှာဆိုရင်ဝနေ ငဝက်တို့မိဝက်တို့ဒီလိုခေါ်တတ်တယ်ပိန်တဲ့လူကြောင့်ငပိန်တို့ပိန်ညောင်းတို့ဒါမျိုးတွေခေါ်တယ်အဲမျိုးဒီခေတ်မှာတော့ဟိုဂျပန်နမန်သမားကြီးတွေလည်းဝါတာတချို့လူတွေလည်းဝါတာအဲ့ဒါမျိုးအဲ့လိုပုံပုံမျိုးနော်စုကြုံလာ300ခန္ဓာတတ္တဝါဒါလည်းအနည်းဆုံးဆက်ကောက်ဖို့ပါပြန်ပြောပါမယ်နံပါတ်1ကနေခု8ထီအောင်ကဗာစိတ်တဲ့ပုံမှန်လေအကျိုးလိုလားစိတ်လိုလားစိတ်နဲ့မေတ္တာပို့မယ် နောက်ဆုံးသုံးကတော့အကျိုးမဲ့မဖြစ်စေလိုတဲ့စိတ်နဲ့မေတ္တာပို့ရမယ်နောက်ဆုံးသုံးခုကြည့်မယ်မင်းတို့ဆရာတော်ကြီးကတော့လူသားတွေကိုရှင်ပို့လူသားတွေကိုအဓိကထားပြောတယ်ဘုန်းကြီးနှစ်ခုလုံးရေးထားပါတယ်ပထမဆုံးဒီကဘာမြေကြီးပေါ်မှာရှိတဲ့လူသားတွေအာယုံပြုလိုက်ပါလူသားတွေကတယောက်နဲ့တယောက်ဟိုလိန်လိန်မယ်ဆိုလိန်ခံတဲ့ပုံကလိန်တဲ့ပုံဘယ်တော့မှမတည့်ဘူးဗျအဲ့ဒါမှတ်တာပါနော် မသိခင်တော့ကောင်းတာပေါ့တိသွားလို့တယောက်နဲ့တယောက်အဲ့လိုနေအောင်ဘယ်တော့မှဆင်မပြေတော့ဒါကြောင့်မို့တယောက်နဲ့တယောက်လိမ့်နေပြခြင်းမရှိကြပါစေနဲ့လူချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေဒါလေးဘုန်းကြီးတို့ဗာပြောခြင်းလဲဆိုကလေးတွေပြောပါတယ်မုသာဝါဒနဲ့ပတ်သက်ပြီးတော့ဘုရားအလောင်းဟာဘုရားဖြစ်ဖို့အတွက်လေးတင်ခြင်းတဲ့ကဘာတသိဘဝပေါင်းဆို950ဆိုဗမာပြည်ဆရာတော် ဒေဇာမိတ်မှာ948ဘဝပဲရှိပါတယ်အဲ့ဒီ949 948ဘဝဇတ်တော်တွေကို ပြန်ပြီးနောက်တစ်ချိန်လေ့လာကြည့်ပါဘုရားလောင်းဟာနုစဉ်ဘဝဘုရားလောင်းဘဝမှာဘုညာတက်တွေတတ်ခဲ့ဘူးလေပါဏာတိပါဒကံနေကျူးလွန်တယ်အာရိဏဒါနာသူများပစ္စည်းတွေမတရားသိမ်းတာတွေလောက်တယ်ကာမေသူမိဆာစာရာသူများသားများတွေစောကားတွေဖောက်ပြန်တာတွေဖြစ်ခဲ့ဘူးတယ် ပြီးတော့သူရမေတွေကမူရအဲတေရက်တွေတောက်ခဲ့ဘူးတယ်ဒါပေမဲ့လို့လိန်ပြောတဲ့ဇတ်တော်နော်သူများကိုလှည့်စားတဲ့ဇတ်တော်တခုမှမရှိဘူးဇတ်တော်လိုက်ကြည့်လိုက်ဘာဖြစ်လို့လဲဆိုဒီလိန်ပြောတဲ့အပြစ်ကကြီးလွန်းလို့ဘုရားလောင်းနုစဉ်ဘွားတဲ့လိန်ပြောတာကိုဘယ်တော့မှမလုပ်ခဲ့ဘူးဒါလေးဘုန်းကြီးတို့တူခိုးဖို့ကောင်းတော့နော်တယောက်နဲ့တယောက်လိန်ပြောတာတွေကိုတတိထားမယ် လိမ်မိလည်းကိုကရှင်းရှင်းဝန်ခံလိုက်ပေါ့နော်ကိုကလှည့်စားပြောမိလို့ရင်ဝန်ခံလိုက်လည်းပြေငြိမ့်သွားတော့ကျိုးကမဟုတ်ဘူးလိန်နာကိုထပ်လိန်ထပ်လိန်ထပ်လိန်ဆိုလိန်နာလည်းပျောက်ဖို့ကမလွယ်ဘူးထပ်လိန်နာပဲပေါ်လာတယ်ပေါ့ထပ်လိန်တော့ပိုပြီးချင်းချင်းဝေးသွားတတ်တယ်အဲကြောင့်မို့လူသားတွေကိုတစ်ကမ္ဘာလုံးမှာရှိတဲ့လူသားတွေအားလုံးလူချင်းချင်းလက်ပတ်ချင်းခင်ရှင်းကြပါစေဒါလေးမှတ်တာနော် အဲဒီမှာဘုရားကဘုန်းကြီးတို့သိက္ခာပုဒ်တွေထဲမှာဆိုရင်ဘုဒ္ဓဝါဒအပြည့်ကြီးကြောင်းဘာဖြစ်လို့ပြည့်ကြီးလဲဆိုဇတ်ထကလည်းပြောပါတယ်လိန်ပြောတဲ့ပုဂ္ဂိုလ်မလို့ရဲတာမရှိဘူးတဲ့တတ်လည်းသူကမတတ်ပါဘူးလို့ပြောင်းနေတာခိုးလည်းမခိုးပါဘူးလို့ပြောင်းနေတာသူများသားများစော်ကားလည်းမစော်ကားပါဘူးငွေရစေဝါသုံးလည်းမသုံးပါဘူးဒီလိုလောက်တာဒါကြောင့်လိန်ပြောတဲ့ဟာအပြည့်ကြီးတယ် အဲကြောင့်မို့လူချင်းချင်းတယောက်နဲ့တယောက်လေးလေးလက်ပြောင်းမှုရှိနေအဲ့ဒီလူနှစ်ယောက်အဆင်မပြေဘူးအဆင်မပြေတဲ့အတွက်ဒါမျိုးတွေအဆင်မပြေမှုမဖြစ်ရအောင်အကျိုးမဲ့မဖြစ်ရအောင်အကျိုးမဲ့မဖြစ်စေစိတ်ထားပြီးမေတ္တာပို့လာလူချင်းချင်းလက်ပတ်ချင်းခင်းရှင်းကြပါနဲ့လူသားတွေအလုံးအာယုံပြုပြီးတော့တခုချင်းပို့နိုင်တော့ကောင်းတယ်နော်လူသားလုံးဒါဝင်လ50ခေါက်လောက်ပို့ပြီးတော့အထင်သေးချင်းချင်းချင်းခင်းရှင်းကြပါစေဒါလေးမှတ်ထားမယ် မေတ္တာရှိတဲ့ပုဂ္ဂိုလ်ဟာမာနမဖြစ်ဘူးဗျမေတ္တာတတ်ရှိတဲ့ပုဂ္ဂိုလ်မာနရှိတဲ့ပုဂ္ဂိုလ်ကလည်းမေတ္တာတွေကင်းနေတယ်ဒါမှတ်ထားမယ်တယောက်နဲ့တယောက်အဲ့ဒီအထင်မြင်သေးပြီးပြောဆိုဆက်ဆံတဲ့ပုဂ္ဂိုလ်ကြီးတဲ့ပုဂ္ဂိုလ်တဏ္ဍမှာတွေ့ဘူးပါလိမ့်မယ်မာနကြီးတဲ့ပုဂ္ဂိုလ်ဘယ်တော့မှသူကသူများကိုထင်ကြီးတဲ့ပုံစံမျိုးမရှိဘူးပြောတော့လေသူကပဲအထက်စီးနေအောင်ပြောတယ် ကြည့်တော့လဲထက်စင်းနေဆက်ဆံတော့လဲမာနတယ်ဆက်ဆံတယ်ကြည့်တော့လဲမာနနဲ့ဆိုဘလို့မှဆက်မပြေဘူးသူကသူများကိုထင်မြင်သေးတဲ့အပြောတွေပြောမယ်ဆက်ဆံတယ်ကြည့်မယ်သူ့လည်းဘယ်သူမှထင်မကြည့်ဘူးအဲ့ဒါမှတ်ထားပါမာနရှိတဲ့ပုဂ္ဂိုလ်ကမေတ္တာမရှိမရှိတော့လဲထင်သေးတဲ့ကြည်တယ်နဲ့ကြည်တယ်ပြောတယ်ဆက်ဆံတယ်ဒါပဲအဲ့တော့အထင်သေးခံတဲ့ပုဂ္ဂိုလ် ထင်သေးတဲ့ပုဂ္ဂိုလ်တို့တို့နှစ်ယောက်ဘယ်တော့မှမတည့်တော့ အဲ့ဒီလိုမတက်မှအဆင်မပြေမှဖြစ်မှဆိုတဲ့အတွက်လူသားတွေဟာအထင်သေးချင်းချင်းချင်းကင်းရှင်းကြပါစေဒီလိုလဲပို့ရမယ်ဒါလည်းလင်္ကာဆယ်ကောလောက်ပို့ဒါကြောင့်ဒါလေးထောက်ဆပြီးတော့မာနရှိတဲ့ပုဂ္ဂိုလ်ကမေတ္တာမရှိဘူးမေတ္တာရှိတဲ့ပုဂ္ဂိုလ်မေတ္တာဓာတ်တွေရှိနေတဲ့ပုဂ္ဂိုလ်တဏ္ဍာမှာလဲမာနခိုက်တာကင်းနေတယ်ဒီလိုမှတ်ထားပါနောက်ဆုံးဆင်းရဲလိုခြင်းချင်းချင်းကင်းရှင်းကြပါစေဒုတိယကြီးနိုင်ငယ်ခြင်း အာဏာရှိတဲ့ပုဂ္ဂိုလ်အာဏာမရလို့နှိမ့်ချညင်းအဲ့တော့ခံရတဲ့ပုဂ္ဂိုလ်လည်းပဲမတတ်တာလို့ခံမယ်သူဒါရင်ပြန်ချမှာပဲဘယ်တော့မှမငြိမ်းဘူးအဲကြောင့်တယောက်နဲ့တယောက်ကိုယ်နဲ့နှုတ်နဲ့စိတ်နဲ့ဆင်းရဲအောင်မလုပ်ကြပါစေနဲ့ဆင်းရဲလိုခြင်းချင်းချင်းကင်းရင်ကြပါသည်ပထမဆုံးလူသားတွေအာယုံပြုပြီးတော့လူချင်းချင်းလက်ပတ်ချင်းဆိုတာလဲဆယ်ကောက်ဖို့ပါထင်သေးခြင်းချင်းချင်းလဲဆယ်ကောက်ဖို့ပါဆင်းရဲလိုခြင်းချင်းချင်းဆယ်ကောက်ဖို့ပါ ပြီးတော့ခါမှာဘုရားရှင်ကဟောထားတာကတော့ဘုန်းကြီးတို့တတ္တဝါတွေကိုရည်ရွယ်ပါတယ်နောက်တစ်ခုတတ္တဝါတွေအာယုံပြုပြီးတော့ထပ်ဖို့ပါမယ်တတ္တဝါချင်းချင်းလက်ပတ်ချင်းခင်ရှင်ကြပါစေခုနလိုလာမညကောင်းငင်မှာတိမ်စင်ညကောင်းငင်မောချင်းကျက်တာနှက်ခတ်တွေအများကြီးဒါရဲ့ဂျိုတွေဘုန်းကြီးတို့ကဘာလဲဂျိုတစ်ခုဒါမြင်တာတော့ပြောရအောင် အဲ့ဒီကြိုအားလုံးမှာရှိတဲ့တတ္တဝါတွေအာယုံပြုပြီးတော့တတ္တဝါချင်းချင်းလက်ပချင်းခင်းရှင်းကြပါစေထင်သေးချင်းချင်းချင်းခင်းရှင်းကြပါစေနော်တခုတခုကိုဆဲကောက်ဆဲကောက်ပို့မယ်ဆင်းရဲလိုခြင်းချင်းချင်းခင်းရှင်းကြပါစေအဲ့လိုပို့အဲ့ဒီလိုပို့နေလို့ရှိရင်ဒါသူတို့တဝုနဲ့တူအကျိုးမဲ့တွေမဖြစ်ဖ ೇನೆ နော် တခုနဲ့တခုဆင်ပြေသွားနိုင်တာပေါ့နော်ဒါကတော့ဘုန်းကြီးတို့မေတ္တာတော့မေတ္တာပုံနည်းလို့ခေါ်ပါတယ်နော်ခန္ဓာတော့မေတ္တာပုံနည်းလည်းနည်းနည်းပြောရမှာဒီနေ့ဘုန်းကြီးဒီလောက်နဲ့ပဲသိမ့်မယ်နော်အခုအနိုင်55မိနစ်ရှိနေဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်ဇန်မေတ္တာတရားများလိုက်နာကျင့်ကြအထောက်နိုင်ကြဖြင့်ဇန်တရားတွေကြားကြပါစေဇန်တရားကိုခြေခံပြီးတော့ ဝိပဿနာဆက်လက်အထောက်နိုင်ကြသည်မဲ့ညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။